အခန်းကြီး6အငယ်1မှ9တဖန်ယောဘမွဲ့ဆိုသည်ကငါဝန်းနေခြင်းအကြောင်းကိုတေချာစွာချိန်တွယ်ပါစေငါခံရသောဒုက္ခများကိုလည်းချိန်တွင်၌ဆုထားပါစေတို့ဖြစ်လင်သမုတ်တရားတဲထက်သာ၍လေးလိမ့်မည်ထိုကြောင့်ငါစကားလုံမိပြီအနန္တတကုရှင် ပြစ်ထားတော်မူသောမြားတို့သည်ငါ၌ဆွဲ၍အစိတ်တောက်ဖြင့်ငါဝိညာဉ်ကိုမွန်းစေ၏ ဘုရားသခင်ပြတော်မူသောကြောက်မဲ့ဖွယ်သော အရာတို့သည်ငါ့ရှေ့မှာစီရင်လျက်ရှိကြ၏။တောမြည်းသည် မြက်ပင်ပေါသောအခါမြည်တတ်သလော။နွားသည်စားစရာရှိသောအခါအော်တတ်သလော။မမြင်သောအရာကိုဆားမပါဘဲစားနိုင်သလော။ကြက်ဥအကာသည်စိမ့်သောအရသာရှိသလော။လက်နှင့်မျှမတို့နိုင်။ငါမနှစ်သက်နိုင်သောအရာကိုရွံလျက်နှင့်ငါစားရ၏။ 73ငါတောင်းသောအရာကိုရပါစေငါတောင့်တသောအရာကိုဘုရားသခင်ပေးသနာတော်မူပါစေတောင့်တသောအရာဟုမူကားဘုရားသခင်သည်ငါကိုဖျက်ဆီးတော်မူပါစေလက်တော်ကိုဆန့်၍ငါကို ဆုံးမတော်မူပါစေ ထိုတို့ဖြစ်လျင်ငါသည်တက်တာရ၏ ညဉ့်ညင်တော်လဲတီးခံမည်ငါကိုနှမျောတော်မမူပါစေနှင့်တန်ရှင်းတော်မူသောသူ၏စကားတော်ကိုငါမငင်းမဆံပြီငါမျော်လင့်เสียအခွင့်ရှိမည်အကြောင်းငါခွန်အားကားအဘယ်သို့နည်းငါဒီကိုအသက်ကိုဆောင်ရမည်အကြောင်း နောက်ဆုံးခံရသောအကျိုးကားအဘယ်သို့နည်းငါခွန်အားသည်ကြောက်ခွန်အားဖြစ်သလိုငါသားသည်ကြေးဝါဖြစ်သလိုငါဒီကိုကို မမဆနိုင်ငါညံလဲကုန်ပြီအငယ်14မှ30ဆင်းရဲခြင်းတို့ရောက်တော်သူ၏အဆွေခင်မွန်းသည်တဏှာအဤမတနာလျင်နန္ဒတကုရှင်ကို ကြောက်ရွံ့သောသဘောနှင့်ကင်းလို့၏ငါညီကိုတို့သည်ချောင်းရီကဲ့သို့လှည့်စား၍ဂျိုင်း၌စီးသောရေကဲ့သို့၍သွားကွယ်ပြောက်တတ်ကြ၏ထိုချောင်းရီသည် ရေခဲကြောင့်၎င်းမထင်ရှားသောမိုးပွင့်ကြောင့်၎င်း အလွန်စည်းတတ်တော်လဲနှွေးသောအခါကွယ်ပြောက်တတ်၏နေပူသောအခါမိမိနေရာ၌ခန်းချောက်တတ်၏ထိုရေစီးသောချောင်းတို့သည်လွဲသွား၍တွေ့၍ကွယ်ပြောက်တတ်ကြ၏တေမန်မျိုးသားအစုဝေးတို့သည်ရှာကြ၏ရှေဘပြည်မှခရီးသွားသောသူ အစုဝေးတို့သည် မျောလင့်လျက်လာကြ၏ မျော်လင့်၍စိတ်ပြည့်ကြ၏ထိုအရက်သို့ရောက်သောအခါရှက်ကြောက်လျက်နေကြ၏ထိုသူသင်တို့သည် အချီးနီးတက်တက်ဖြစ်ကြ၏ငါနှိမ့်ချခြင်းကိုမြင်လျင် ဆုတ်၍နေကြ၏ငါထံသို့လက်ဆောင်ကိုယူခဲ့ကြပါသင်တို့ပစ္စည်းဥစ္စာတဲကထုတ်၍ငါကိုပေးကြပါရန်သူလက်မှငါကိုကယ်ယူကြပါ သူရဲ့လက်မှ ရွေးနှုတ်ကြပါဟုငါပြောသလို ငါကိုဆုံးမကြပါတိတ်ဆိတ်လျက်နေပါမည်ငါမှားသောအရာကိုငါအားဖော်ပြကြပါမှန်သောစကားသည်တကူးချီ၏တင်တို့ကဲ့ရဲ့သောစကားသည်အဘယ်မှနေရာကျသနည်းငါစကားပြောယုံကမျှကို အပြစ်တင်ပြီးကြံစီကြသလို မျော်လင့်စရာမရှိသောသူတို့ပြောသောစကားသည်လေသက်သက်ဖြစ်၏။အကယ်၍သင်တို့သည်မိဘမရှိသော သူငယ်ကိုနှိပ်စက်ကြ၏။အဆွေခင်ပွန်းဘို့တွင်းကိုတူးကြ၏။ငါ့ကိုစိတ်မရှိဘဲကြည့်ရှုကြပါလော့။သင်တို့ရှေ့မှာငါလှည့်စားသလော။ပြန်၍ဆင်ခြင်ကြပါ။မတရားသဖြင့်မပြုကြပါနှင့်။ပြန်၍ဆင်ခြင်ကြပါ။ဤအမှု၌ငါသည်ဖြောင့်မတ်ပါ၏။ငါ့လျှာ၌ ကောက်သောသဘောရှိသလောငါသည်မြည်ဆန်း၍အပြစ်ပါသောအရာကိုပိုင်းခြားမသိနိုင်သလော